ကျေးဇူးတော်ရှင်အေကမဟာပဏိတမိုးကုတ်ဆရာတော်ဘုရားကြီးမိုးကုတ်မြို့မင်္ဂလာကျိတ်တာဓမ္မယုံကြီးပေါ်တွင်၄ရက်၁၂လ56ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောအာတဝတရား၄ပါးတရားတော်ဒါယခုရောက်ဆဲပစ္စုပန်ဘောဟာခန္ဓာ၅ပါးရထားတဲ့ဘောဟာလို့မှတ်ထားကြ။ဒါနိဗ္ဗာန်မရသေးရင်ကျုံရဆုံရမယ်အနာဂတ်ဘောဟာလို့မှတ်ထားကြ။ဘောဟာဘယ်နှမျိုးရှိပါလဲ?၃မျိုးရှိပါ ဩဒါဖြင့်ဘဝ၃ပါးမှာကျင်ဒီမျောပါရတာဘု து ကြောင့်တုံးလို့မေးဖို့လိုမလားသုံးပါဘဝသုံးပါးကျင်ဒီမျောပါသွားလာနေကြတာဘု து ကြောင့်ဘာလိမ့်မလဲလို့ဒကာဓမ္မတွေအကြောင်းလက်တဲ့ကိုရှားကြပါလို့အကြောင်းလက်တဲ့ရှားတဲ့အခါကျတော့ဒီနေ့ကလေးပြန်ပြီးမှတ်ထားမှာဘောလဲကလဲရတယ်ကိစ္စမရှိဘူးဆိုတာကို လာမှလည်းစွန့်ညာနော်ကိစ္စရှိတယ်ဆိုတာလည်းဘုန်းကြီးဓမ္မတွေသိသိကြတယ်ဒီလွန်ခဲ့တဲ့ဘုန်းကြီးတို့လာရဘဝလာရဘဝကလည်းခန္ဓာ၅ပါးခန္ဓာ၅ပါးကြီးကဘာဖြစ်လာတုံးလို့မေးတဲ့အခါကျတော့ခန္ဓာ၅ပါးနောက်ဆုံးပိအဖြစ်အဖြစ်ဆိုးကဘာပါလိမ့်မလို့ဆိုတော့သုတိဆိုတဲ့အသေးဆိုးဟာနာ အတိတ်ဘဝကြီးလမ်းဆုံးလို့ဆိုလို့ရှိရင်ဖြင့်မှန်တယ်လို့ပဲဆုံးဖြတ်ချက်ချတယ်မှန်ပါအတိတ်ဘဝကြီးလမ်းဆုံးဟာသုတိပဲသေတာပဲသဘောကျကျပါသေပြီးပြီးတာပဲလားလို့မဲတဲ့အခါကျတော့မပြီးသေးဘူးဒါကြောင့်ဒီသေတဲ့အချက်ကလေးဟာလေဒကာဓမ္မတွေဒီနေ့ကနာပြီးသားဖြစ်လို့ဒီနေ့တော့အတဝအစရှိတီတို့ပြောကြင်လို့ဒါစလာတယ်လို့မှတ်ရမယ်နော်မှန်ပါ သုတိပါသစ္စာတဲ့ဒုက္ခသစ္စာဟောအတိတ်ဘဝဒုက္ခသစ္စာဒုက္ခသစ္စာနဲ့ဇာသိမ့်ခဲ့ကြဘုန်းကြီးကဓမ္မတွေအတိတ်ဘဝကဘာနဲ့ဇာသိမ့်ခဲ့ကြဒုက္ခသစ္စာနဲ့ဇာသိမ့်ခဲ့ဒုက္ခကဆင်းရဲတဲ့သစ္စာကမှန်တာမောင်တိုင်းဆင်းရဲမှန်တဲ့ဇာသိမ့်ခဲ့ကြမှန်ပါဆင်းရဲမှန်တဲ့ဇာသိမ့်ခဲ့ကြတယ်ဆိုတာဓမ္မတွေလွန်ခဲ့တဲ့ဘဝကဖြင့် ဘုရားညာနဲ့ကြည့်ပါတော့အော်တို့နောက်ဘဝကဘာဖြစ်ခဲ့ပါလိမ့်မလို့ဘာမှဖြစ်ခဲ့ဘူးတရားဓမ္မတို့ဆင်းရဲမှန်နဲ့စသိင်ခဲ့တယ်ရှင်းကြရှင်းပါနောက်ဘဝကဘာနဲ့စသိင်ခဲ့ကြပါလိမ့်ဆင်းရဲဆင်းရဲတာမှမှန်လိုက်တဲ့ဖြစ်ချင်းသုတိပိဒုက္ခသစ္စာဆိုရတဲ့ညံ့ကြမရှိအောင်ပဲမှန်ပြီးဒီကလာနေတယ်ဆင်းရဲမှန်နဲ့စသိင်ပြီးဒီကလာ ယခုဒီဘဝအမေဝန်ကောင်းတဲ့ဆိုရောက်ပြီးဒီကရဘုန်းကြီးတို့ဒကာဓမ္မတွေလာကြလာကြတော့လေအဲဘယ်နေရာမြတ်ရောက်ပါလိမ့်မလို့လို့မေးဖို့မလိုဘူးလို့ပါဇာတိပရိသေရောက်ဇာတိပရိသေနဲ့မနေကြနေရပါဘိသုဗံဘောအစဇာတိကပေါ့ဗျာမှန်ပါဇာတိသစ္စာလေးဒကာဓမ္မတွေကဖွဲ့လိုက်ပါဦးဟော ဒုက္ခသစ္စာနဲ့ပဲစစရပြန်တယ်ဒီဘုရားအဲဒိဋ္ဌိကဘာနဲ့ဆုံးသက်ခဲ့ကြဒုက္ခသစ္စာနဲ့ဆုံးသက်ခဲ့ပါအော်ဒုက္ခသစ္စာနဲ့ဆုံးသက်ပြီးယခုဘဝမှာဘာနဲ့စရတဲ့ဒုက္ခသစ္စာကိုယွန်းနေကိုယွန်းနေပြီဓမ္မတော့ဒုက္ခဘဝကလည်းဒုက္ခသစ္စာနဲ့ဆုံးသက်ခဲ့ဒီဘဝရောက်ရင်တော်ရောလာလို့အောက်မဲ့လိုက်တယ်ဒုက္ခသစ္စာနဲ့စရတယ် ဇာတိပိဒုက္ခသစ္စာလို့ဘုရားဆိုသူလည်းဟောတယ်မှန်လည်းမှန်ပါပြီတဲ့ဒီဘဝဒကာဒကာဓမ္မတွေနေပြန်တော့လေကဲသက်ရှင်တော့ပြိနေရပြန်တော့ဝါလာလာလာနေလားထိုင်လားပြောလားဆူလားနဲ့ယုံနာနေတွေကဖြစ်ဖြစ်သဘောနဲ့နေရတော့ဩအနေမှာလဲဒုက္ခသစ္စာနဲ့ပဲလို့ပဲဆုံးဖြတ်ချလိုက်ပါမှန်ပါသဘောကျအနေမှာပဲပါပါလေဒုက္ခသစ္စာနဲ့ ခိုင်းဒီဘဝလည်းတက်တန်းရှိလို့ဖြစ်တို့မလွတ်လာတဲ့ကြုံမျိုးကြုံရပါလို့ဆိုတော့သိရမှာမသိရဘူးသိရပါဘူးအဲ့ဒီအသေးသစ္စုပန်ဘဝကြီးအသေးကိုလည်းသစ္စာလေးဖွက်လိုက်ပါဟုတ်ပါဘူးဩတရားဓမ္မတို့အနေဒုက္ခသစ္စာနဲ့အသေးဒုက္ခသစ္စာနဲ့စသိရမယ်ဆိုတော့အရိယာမျက်လုံးတက်ပြီးကြည့်မယ်ဆိုလို့ရှိရင်ဖြင့် ချမ်းသာဟူကအမြူဇမှမပါဆိုတဲ့အဓိပ္ပာယ်ရှင်းဘူးရှင်းပါမရှင်းဘူးလားရှင်းပါကဲဒါဖြင့်ပြစ္ဆုတ်ပံဘုရားယခုဘုရားဘုန်းကြီးရောတရားဓမ္မတွေရောသိကြကြည်ကြပါစေဆိုတော့ဒုက္ခသစ္စာနဲ့သတ်သိမ့်ကြတယ်နော်မှန်ပါဘုန်းကြီးဟောတဲ့တရားဘုရားဟောတော်မူတဲ့တရားမညာဘုန်းညာနေမရတော့နိဗ္ဗာန်မရကြသေးဘူးဆိုလို့ရှိရင်အနာဂတ်ဘုရားတော့ဖြင့်မကြုံမရှိတော့ဘူးမှန်ပါကျုံတော့အနာဂတ်ဘုရားဇာတိကစပြန်တော့ဘာသစ္စာပါလဲဒုက္ခသစ္စာ ဩဒါဖြင့်ပထမဘဝကအတိတ်ဘဝကလည်းဒုက္ခသစ္စာနဲ့ဆုံးသတ်ပြီးပြစ္ဆုတ်ပံဘဝဒုက္ခသစ္စာနဲ့စအလင်ဒုက္ခသစ္စာနဲ့နေအဆုံးဒုက္ခသစ္စာနဲ့ဆုံးဆုံးရကနေပြီးနာဂဘဝဒဂရမတွေကစလိုက်ပြန်ပြီရှင်မဖြစ်နေဒုက္ခသစ္စာပဲပြန်ရတော့ဒုက္ခတွေတည်းကြီးဆွဲဆွဲသွင်းတာလက်ပဲရှာကြပါစို့ဆိုတဲ့အဓိပ္ပာယ်ဟာရှင်းသွားတယ်နော်မှန်ပါ လက်သက်ရှားကြပါလို့ဆိုလို့ရှိရင်ဖြင့်ဒကာဓမ္မတို့ဒီနေ့ကလောဘပြောခဲ့သမုဒိယသစ္စာပြောခဲ့ယခုပြောရမှာကတော့သမုဒိယသစ္စာအဖို့ရှိသေးတယ်လို့ဒကာဓမ္မတွေပြောချင်လို့ဒီတရားစလာပါလေသမုဒိယသစ္စာသူကြီးသက်သက်လည်းမစွမ်းနိုင်ပါဘူးကွာအခုညီရင်းနဲ့ယူပြီးဒီကလာဒီဒုက္ခတွေလည်းဆွဲသွင်းနေတာပါကွာ ဆိုလို့ရှိရင်လည်းအမှန်ပါပဲဆိုတာပဲဆုံးဖြတ်ချက်ချရမယ်နော်မှန်ပါအာဂေါတရား၄ပါးဓာန်ကျက်အာဂေါတရား၄ပါးကတခုသောဒုက္ခသစ္စာပြီးလို့ရှင်တခုသောဒုက္ခသစ္စာပဲဆိုအာသောကတခါတည်းမျောပေးလိုက်တယ်ဒီကနေဒီမျောပေးလိုက်တော့ဒုက္ခသစ္စာจิตတို့အဆက်မပြတ်မှန်ပါပြတ်သေးရဲ့မပြတ်ဩအာသောကတန်ကျက် ကျွတ်တို့ဖြင့်ခံကဒုက္ခနဲ့ပဲကြုံရတယ်ဆိုတာဖြင့်မှန်ပဲလို့ပဲပြောချက်ပါတယ်တကူသောဒုက္ခပြီးတကူသောဒုက္ခဆိုသေဖို့ရေဆောင်ပြီးဒီကလာအရောက်ပေါ်လိုက်တာဘယ်သူပါလဲအာသဝအေးဒါကြောင့်ကာမသဝဘဝသဝဒိဋ္ဌသဝအဝိဇ္ဇာသဝတွေတန်ကျက်ပဲလို့ဆိုတာဖြင့်သဘောကျပါတကူသောဒုက္ခအဆုံးနဲ့တကူသောဒုက္ခ အစမရောက်ရအောင်တည်ပို့ဆောင်ပို့လိုက်တာဘယ်လိုပါလဲဒါကြောင့်တဲ့ဒီအာသဝမကုံသေးသေးတွတ်တွတ်ဒီဒုက္ခမကုံဘူးဆိုတာကလည်းသိသိချာချာသာမှတ်ကြပါမှန်ပါအာသဝမကုံရင်ဒုက္ခမကုံပါဒုက္ခမကုံဘူးဆိုတော့ရှင်းကြလင်းကြပါလားတခါပြစ္ဆုတ်ဘဝကယခုဘဝသိရမယ်သုတိနဲ့အနာဂတ်ဘဝအနာဂတ်ဒုက္ခရှင်နဲ့ဆက်သွယ်ပေးလိုက်တာလည်းဘယ်သူတို့အာသဝ အာသဝတို့ဩဃတို့ယောဂတို့ပေါ့ဗျာသဘောကျဩဒီလိုကြီးပဲကျွတ်တို့ဒီတသံတရားလုံးဖြင့်တကူသောဒုက္ခရှိရတကူသောဒုက္ခရှိတော့အရောက်ပို့နေတာအာသောရိစမ်းရတတ္တိကဖြင့်သူတို့မကုံတွေ့ကျွတ်တို့မှာတကူသောဒုက္ခနဲ့တကူသောဒုက္ခကိုအခြားမရှိအောင်ဆက်ပေးပါလိမ့်မယ်ဆိုတော့မှတ်လိုက်ပါတော့မှန်ပါအခြားမရှိအောင်ဆက်ပေးပါလိမ့်မယ်ဒကာဓမ္မတို့မှန်ပါ အခြားမရှိအောင်ဆက်ပေးဆိုတဲ့ရှင်းရှင်းလင်းလင်းမှမှတ်လိုက်ပါဦးအနန္တရပစ္စယောဆိုတာကြားဘူးကြတယ်မှန်ပါဘူးအနန္တရပစ္စယောဆိုတာကြားဘူးရတယ်မြန်မာလိုပြန်လိုက်တဲ့အခါအခြားမရှိမူ၍ကျေးဇူးပြုတတ်သောတရားကြီးကောင်းမှန်ပါဘူးဘယ်လိုပါလဲကျေးဇူးပြုတတ်တရားဟောဒီအတိတ်စုတည်ဟောဒီယခုရောက်ဆဲကျတဲ့ပြစ္ဆုတ်ပံအမေဝန်ကောင်းနဲ့ရောက်တဲ့ပြိတ္တူများရားထဲမှာလေးတောင်မသွေးလောက်ပါဘူး ဒကာဓမ္မတွေကြားတဲ့လေတောင်မသွေးလိုက်ပါဘူးတဲ့ချားမရှိပါဘူးမှန်ပါသဘောကျလားကြားပေခြင်းဆင်းရဲပြီးတော့နေခြင်းဆင်းရဲလားမှန်ပါပေခြင်းဆင်းရဲပြီးတော့နေခြင်းဆင်းရဲလားအင်းဘုန်းကြီးတို့ဒကာဓမ္မတွေဒီဆင်းရဲတဲ့ခုကိုဒဇတ်တဲဆောက်ပေးလိုက်တာဒီပဋ္ဌာန်းနည်းနဲ့ပြောလို့ရှိရင်အနန္တရပစ္စည်းလို့ဆိုရဗုဒ္ဓနည်းနဲ့ပြောရလို့ရှိရင်အာရောတရားတို့ဤဆက်သွယ်မှုပဲပဋ္ဌာန်းနည်းနဲ့ပြောလို့ရှိရင် အနန္တရကအနန္တရပြည့်စုံဆိုပြီးခြေစပြုချိုက်ဘိဓမာနီးနဲ့သုတ်တန်နီးနဲ့ဆိုလို့ရှိရင်များအာသောတရားကဆက်သွယ်ပြလိုက်ပါတယ်သုတိဒုက္ခနဲ့ပရိသေဒုက္ခဆက်သွယ်ပြလိုက်တာသုတ်တန်နီးမှာအာသောတရားကြီးစွန့်ရသတိသဘောကျအဘိဓမ္မာနီးမှာအနန္တရပြည့်အနန္တရကြီးစွန့်ရသတိရှင်းကြရှင်းပါဗုဒ္ဓံနဲ့ဗေဒမာနှစ်ခုစလုံးညီအောင်ဟောနေတယ်ဆိုတာမှတ်ပါနော် ကဲပြစ္ဆုတ်ပံဘုရားယခုဘုရားမှာအနေဒုက္ခတွေပြီးပြီးကြတာသာယသမီးရှိပါရဲ့နေကဲမလွဲတာမရှောင်တာအသေးဒုက္ခတော့ကျုံရရမယ်ဆိုတဲ့ဥစ္စာဒကာဓမ္မတို့မငင်းကြနဲ့တော့နော်အဲ့ဒီအသေးဒုက္ခနဲ့အနာဂတ်ဘဝနိဗ္ဗာန်မရလို့ဘုန်းကြီးပြောတဲ့တရားဆရာတော်တော်မူတဲ့တရားတွေအာမထုတ်ကြဘူးဆိုဖြင့်အနာဂတ်ဘဝလာရတံဘဝဖြစ်တဲ့ပြိတ္တိဒုက္ခနဲ့သွားဆဲဦးမယ် မှန်ပါအဲ့ဒါလည်းအနန္တရပဲပြီးမှနီးနဲ့သုတ်တန်နီးနဲ့တော့အာသဝကချက်ပြီးတယ်တပည့်ရသုတ်တန်နီးနဲ့တော့အာသဝဩဒါဖြင့်ဒီအာသဝဩဃယောဂတို့ကိုစစ်တို့မကြော်လွန်နိုင်မကုခံနိုင်မဖြတ်မတောက်နိုင်ပြီဆိုမှဖြင့်တပည့်တော်တို့ဘာဖြစ်ရမှာတော့ဗျာလို့မမေးပါနဲ့တော့အန္တဝန်နဲ့ဆရာကောင်းပါတယ်နော်တရားတော်ဟောရယောဂတွေမှာတရားဓမ္မတွေ တရားတော်မူတဲ့အတိုင်းဆရာသမားဆုံးမတဲ့အတိုင်းမပြတ်မတော့ကြတော့ဘူးဆိုလို့ရှိရင်တပည့်တို့ဘာမှမဖြစ်ဘူးတခုဒုက္ခပြီးတခုဒုက္ခမင်းတို့ကိုယ်ပိုင်ပစ္စည်းပဲလို့ဒါပဲပြောမှန်ပါတခုဒုက္ခပြီးတခုဒုက္ခဘယ်လိုဖြစ်မှာလဲကြပြထားတာရှင်းသိမလားရှင်းပါအဲ့တော့ဓမ္မတို့ဒီလိုလုပ်ကြပါစို့တော့ဒီလိုပဲခင်ဗျားတို့ဟောတာအတိတ်ဘဝဟောတာက ပြစ္ဆုတ်ဗံဘဝဟောတာကအနာဂတ်ဘဝအနာဂတ်ဘဝသုတိနဲ့ဒီဘက်ပြန်လဲအောင်ပါပဲဒါပြစ္ဆုတ်ဗံပြန်ဖြစ်ရမဖြစ်ပဲအနာဂတ်ဘဝကသိပြန်တော့ကိုအဲဘယ်သွားမှာတော့ဆိုကျုံရယခုဘဝပြန်ရောက်လာတော့ပြစ္ဆုတ်ဗံပရိသေနဲ့ပြန်ဆက်ပြစ္ဆုတ်ဗံသုတိနဲ့တရားဓမ္မတို့ဟောဒီအနာဂတ်ပရိသေနဲ့ပြန်ဆက် အနာဂါသုတိနဲ့ဟောဒီပြစ္ဆုတ်ပံပရိသေနဲ့ပြန်ဆက်မဆက်ဘူးလားဆက်တော့ဘဝသုံးပါးကျင်လီပြေးသွားကုန်တော့ဆိုတာဒါပဲမှန်ပါဘာသစ္စာရင်းသွားလာနေကြပါလေဩအတေဒုက္ခသစ္စာနဲ့အနေဒုက္ခသစ္စာနဲ့ဒါပဲတဲ့မှန်ပါဘာတွေလဲနေပါလေဒုက္ခသစ္စာကဲရှင်းရှင်းပြောပါတော့ဆိုတော့အတေဒုက္ခသစ္စာနဲ့ အနေဒုက္ခသစ္စာနဲ့လဲသဘောကျအဲ့ဒီအနေဒုက္ခသစ္စာနဲ့ဘာနဲ့လဲဗျအဲ့ဒီအသေးဒုက္ခသစ္စာပြီးတော့ဘာနဲ့လာလဲအနေဒုက္ခသစ္စာအနေဒုက္ခသစ္စာနဲ့တခါဘာနဲ့ဆက်ပြန်လဲအဲ့ဒီအသေးဒုက္ခသစ္စာနဲ့ဘာနဲ့ဆက်ပြန်လဲဒါရင်တရားဓမ္မတို့ဩတန်တရားသူများပြောနေတာကဒါတော့မရှင်းရဘူးအောင်းနေယခုဘဝသုံးပါး ကုသံသွားလာကုန်တယ်ကိုသိသိချာချာရှင်းပြတော့မှဩကောက်ဆိုတာမြူစမှာမပါပါလားဆိုတာသိချာရှင်းသွားတယ်ကောင်းဆိုတာမြူစမပါဘူးပါကြမပါဘူးဒါဖြင့်ဒကာဓမ္မတို့ဒီဘုရားနောက်ဆိုင်မဲ့ကူးနေကြတော့မလားဆိုတဲ့ဥစ္စာမောင်နိုင်လို့ကိုမြင်းလို့မေးဖို့လိုလားမှန်ပါဒီလိုပဲကူးနေကြတော့မလားဆိုတော့မျက်စိကတစ်ချိန်မရောက်သွားနေကြတော့မလားလို့မေးတာမှန်ပါ ဘယ်လိုများမေးပါလဲမျက်စိကလည်းသိမကြောက်ပါဘူးမျက်စိကသိမကြောက်သွားနေကြတော့မလားလို့ဒါပဲမေးရရှိတော့မျက်စိရလည်းကန်းလိုက်တော့တခြားတွေကလည်းဘယ်လိုတရားပဲတရားဘယ်လိုပဲအန္တရာယ်နဲ့ဘုတ်ချိုးစမ်းမယ်ဆိုမှလည်းမျက်စိကန်းတော့သွားမျက်သွားမှာပဲမျက်စိကန်းတဲ့ဒုက္ခကြောင့်အသိခံရတဲ့ဒုက္ခကျုံရမှာပဲသဘောကျအဲ့ဒါကြောင့်မေဃဓမ္မတို့ဒီကြီးနဲ့ဒီကြီးဖြင့်အကောင်းမပါဘူးဆိုတာကိုဖြင့်သစ္စာဉာဏ်နဲ့သာကြည့်ကြပါတော့ ဆုံးဖြတ်ချက်ချပေးပါပြီအကောင်းမပါပါဘူးမှန်ပါသဘောကျပြပါဒါပြန်ဩဃ၄ပါးဒီဒကာဓမ္မတွေကိုဒီဘဝကဒီဘဝမျောလိုက်ဒီဘဝကဒီဘဝမျောလိုက်ဒီဘဝကဒီဘဝမျောလိုက်တကူသောဒုက္ခဖြစ်ရင်မင်းမင်းကိုယ်ပိုင်နောက်တကူသောဒုက္ခရရှိမယ်မင်းအခုတကူသောဒုက္ခဖြစ်လို့ရှင်မင်းကိုယ်ပိုင်နောက်ထပ်တကူသောဒုက္ခရရှိမယ်ဆိုတော့စူးကြီးလက်ကြီးကတခုမှအကောင်းမပါဘူးမှန်ပါပါကြပါရဲ့လားစူးကြီးလက်ကြီးတခုမှအကောင်းမပါတာကိုကျွတ်တို့က ဘယ်ဘဝရောက်ရပါလိမ့်ဟိုဘဝရောက်ရပါလိမ့်ဒီဘဝရောက်ရပါလိမ့်ဆိုတော့ဩရောက်ရပါလိမ့်ဆိုတဲ့တဏှာကကာမောကရောက်ရဘဝဒုက္ခသစ္စာလို့မသိတကားဘဘောကလို့ခေါ်သည်သဘောကျရောက်ရဟိုဘဝဒီဘဝမြောက်ရကာမောကပေါ့ဗျာ သဘောကျလားကျပါအင်းဟိုဘောဒီဘောရောက်မြဲတာကာမောကဟိုဘောဒီဘောရောက်ရပြောနေတော့ဘဝတဏဆိုတဲ့ဘဝကမနေဘူးလားနေပါရောက်ရဘောမငါတန်ခါသမီးနဲ့ထင်းနေတာကဒိဋ္ဌောကသဘောကျလားကျပါရောက်ရဘောမသစ္စာတွေရှိပါရဲ့နဲ့မမြင်တာကအဝိဇ္ဇောကကဲတရားဓမ္မတို့သဘောပါကြပါကာမောကကမြို့နော်ဟောဒီသုတိကနေပြီးဒီကလာ ဒီဘက်ပရိသေဘက်ကိုမျှော့ချိုက်တာကာမောကကာမကာမောကဆိုတဲ့လောဘပေါ့ဗျာဟောဒီရောက်ရဘဝမှာတခါတည်းသားရသမီးနဲ့ဆွေနဲ့မျိုးနဲ့တွင်းနဲ့ကျင်းနဲ့အယောင်းဝင်နဲ့ချော့ထားလိုက်တာကဘဝတဏှာဆိုတဲ့ဘဝကဟုတ်လားအဲ့ဒီရတဲ့သားသမီးတွေကိုယ်ပဲနဲ့ငါသားငါသမီးပဲငါကုငါဟာပဲလို့ပြန်ဆိုရကဒိဋ္ဌောကဒီကံရာကြီးဒုက္ခသစ္စာကြီးကိုနည်းနည်းမှမကြည့်မိတာကအဝိဇ္ဇောက သဘောကျ။ဒါဖြင့်ဘုရုလက်ချက်နဲ့ကျွတ်တို့ဒီမျောပြီးဒီကာလဒုက္ခဆက်ရပါလိမ့်မလဲလို့မေးလို့ရှိရင်ဩဃလေးပိုက်တန်ကျဲမှန်ပါပေါ်ကြဘုရုတန်ကျက်ပါလိမ့်မှန်ပါဒါကြောင့်အာတော်တရားကုံမနိဗ္ဗာန်ရောက်မယ်မဟုတ်တယ်မလားဟုတ်တယ်အာသောတရားကုံမနိဗ္ဗာန်ရောက်မယ်ဆိုတာသေသေးချာချာဟောတဲ့တယ်ဆိုတာကဩဃလေးပါမျောလိုက်တာ တခုသောဒုက္ခပြီးရင်တခုသောဒုက္ခရှိအရောက်ပေါ်တာဩဃလေးပါးကမျောယူဆောင်ပြီးပို့လိုက်တယ်ဆိုတာကမှတ်လိုက်ပါတော့မှန်ပါဘာလို့ကြောက်စရာကောင်းနေကြရမှာလဲကောင်းပါဒါကြောင့်ဒီလိုသုံးသင်ပြတာနဲ့ဆရာကောင်းမတော်နဲ့ဂျုံတဲ့ခါဆောင်တဲ့တဲ့နားလေးနဲ့ဘုရားဗာမိကပါတဲ့အခါမှာကျင့်တတ်တဲ့ညာလေးနဲ့အာသောဖြတ်ကြပါတော့မှန်ပါဘောရတဲ့ဆရာနဲ့လည်းဂျုံပါပြီမှန်ပါထောင်းတတ်တဲ့နားနဲ့ကောမှန်ပါ ပြင့်တတ်တဲ့ညာလေးအသုံးချစမ်းပါဆိုတာကိုဖြင့်ဘုန်းကြီးများကမေတ္တာရပ်ပါတယ်မှန်ပါပါသဘောကျဟောရတဲ့ဆရာလည်းယူပါထောင်းရတဲ့နာလေးနဲ့ရှိပါကျင့်တဲ့ညာလေးအသုံးချမှုလေလို့ဒီကြမှန်ပါပါဘာလဲလို့ပါလဲကျင့်တဲ့ညာလေးကြောက်လို့တော်တော်ရေးကြည့်တဲ့ချက်ဆိုတာမှိုက်ဆမ်းပါတော်တော်ရေးကြည့်တဲ့ချက်ပဲဆိုတဲ့ဥစ္စာ ဟောရတဲ့ဆရာနဲ့ကျုံဖို့ကလည်းဂုံတစ်ပါးလို့သင်္ကုတ်သူများလာထားတယ်နော်မှန်ပါထောင်တတ်တဲ့နာနဲ့ကျုံဖို့ရပါဘူးမှန်ပါအမှန်တန်ရခဲ့တယ်တော်တယ်မရှိတဲ့ကရှင်နေဂရိရှင်နေမမေရနေလူတွေသွားဟောလို့ရှင်ဘယ်မှာနားလဲလဲထောင်တတ်တဲ့နာမပါဘူးဘယ်နည်းနဲ့မှအာသောတရားကိုရနိဗ္ဗာန်ရောက်နိုင်မှာမရောက်ပါဘူးအဲ့ဒါခင်ဗျားတို့ကဟောရတဲ့ဆရာနဲ့ကျုံတောင်းတတ်တဲ့နားနဲ့လည်းကျုံပြီး ကျင့်တတ်တဲ့အကျင့်လေးမကျင့်လိုက်မှာကိုဖြင့်ခင်ဗျားတို့အမတန်အကြီးကျယ်လွဲတဲ့မဟာလွဲတော်ကြီးပဲဆိုတာကိုယ့်ကိုယ်ကိုဆုံးဖြတ်ချက်ချမှန်ပါပါသဘောကျလားဟောင်းကဟောရတဲ့ဆရာကျုံပါလားကျုံပါဟောင်းရတဲ့နာရှိတာကျုံပါလားကျုံပါကျင့်တတ်တဲ့ဉာဏ်ကလေးနဲ့မကျင့်မှာဖြင့်ခင်ဗျားတို့အကြီးဆုံးသောဘုရုပါဒတုံလဘလွဲတာပဲမှန်ပါတရားသံပရိဘာဝတုံလဘလွဲတာပဲ မလွယ်ဘူးလားလွယ်ပါဘူးအဲ့တော့ကျင့်တဲ့ဉာဏ်လေးတလုံးကဖြည့်ပါတော့လို့ဘုန်းကြီးတို့ကမေတ္တာရှင်းထားပြီးဒီကလာအမှန်တမ်းပြောပါတယ်ဆိုတာလေးစွာစွာနဲ့ပဲဒကာဓမ္မတွေကမှတ်ဖို့မှန်ပါပါသဘောကျလားရှင်းကြည့်တော့ပြန်မလဲကြပါနဲ့ပြောလိုက်နော်ကျင့်တဲ့ညာငင်းနဲ့ခင်ဗျားတို့သုံးကြကြပါဆိုတာရှင်းကြည့်တော့မလဲပါနဲ့လဲတဲ့ရှင်းကြအာရောဂလို့ဒါခင်ဗျားတို့ဆွဲချက်တယ်ပါ လဲတဲ့စင်ကြီးကပါပါလေအာမောပါဟောလဲတဲ့စင်ကြီးကအာရမတို့အာသဝကနော်သဘောကျပြပါကာမရဝကကာကိစ္စရှိသေးတယ်သမီးကိစ္စရှိသေးတယ်ဖျက်ဝိသယေကရှိသေးတယ်ဒါမပြည့်စုံမခက်ဘူးလားဆိုကာမသွားတာမှန်ပါသဘောကျတပိတော့ဒီရေးတွေကရှိသေးတယ်ဆိုတော့ဘယ်လိုပါလဲစင်ကြင်နဲ့အာသွားတာမှာရှင်းမလားရှင်းပါချီနောင်ဟုတ် တုတ်ဖွဲ့ပြီးဒီကလာဟောနေတယ်လို့ဥက္ကနဲ့ဥပလေးတို့ယူလိုက်ပါမှန်ပါမယုံလဲကြည့်ခင်ဗျားတို့လဲတဲ့ဆင်ញိုဘုန်းကြီးရဲ့ရေကိုကောက်ပြလဲတဲ့ဆင်ញိုခင်ဗျားဝန်းထဲမှာယခုချိန်မှာဘယ်သူကလဲနေတာကာမလောကလဲနေတာများတယ်သဘောကျကာမလောကလဲနေတာများတော့ဘဝလောကလည်းဒီလိုလုတ်ကင်နေရတာကိုပြောနေမှန်ပါဟုတ်သဘောကျဒိဋ္ဌိလောကလည်းငါရှိနေတော့ငါကောင်းတာလူဘယ်သူပြောမှာလဲ ဟောဒိဋ္ဌာသွားတာလည်းသူဆင်းရဲလဲတာပဲအဝိဇ္ဇာသွားတာလည်းခန္ဓာကိုယ်ရဲ့ဒုက္ခသစ္စာမဲ့မရဏကပ်နေပြီဆိုတာတော့မသိနိုင်သေးပါဘူးဝိဇ္ဇာသွားတယ်ဖုတ်တယ်နောက်ပြန်သိမှာတော့မသိနိုင်သေးပါဘူးကွာပြောလို့ရှိသေးတယ်သဘောကျဒါဖြင့်လဲတဲ့စင်ကြီးဟူတွေ့ခါခေါင်းကဟောရတဲ့ဆရာနဲ့ကျုံထောင်းတတ်တဲ့နားနဲ့လည်းကျုံပါရတဲ့နဲ့ကျင့်တတ်တဲ့ချိန်လေးကို ဒကာရမတွေမကျင့်မြစ်တာဖြင့်အာတော်ဤခုခံတွန်းလှန်မှုကြောင့်ဖြစ်ရလေခြင်းဒါပဲမှတ်ရသဘောကျဘုရားတွန်းလှန်ခြင်းကိုကျုံနေကြရအာတော်စဉ်းစားပါစဉ်းစားပါဒီဥစ္စာသေးချာချာပရိပေနှိုးဆိုတဲ့သဘောလေးအောင်ကိုယ်ကံကဘယ်လိုလိုက်စင်ကြင်လဲနေတယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းသိအောင်လို့ဒကာရမတို့နောက်ပြန်လုပ်မယ်တပည့်လုံးမဒီနေ့တော့မအားသေးလို့ ဟိုရဟိုလာဒီလာတွေရွှေ့ပြီးတကလာနေတာဘယ်သူတုံးလို့သာလက်ပဲရှားကြနောက်ကတကယ်ဓမ္မတွေဘယ်သူပါလဲသဘောကျဩတို့ဟာသူကလည်းဒုက္ခတို့ဆက်ပေးသေးတယ်သူကလည်းမလုတ်ပြအောင်စင်ကြယ်လဲပြီးတကလာအာသောကုန်တဲ့အလုပ်ကိုမလုတ်ပြအောင်စင်ကြယ်လဲနေတာဟာဩတို့ဘောပါပဲနင်းနေမှမေတ္တာတုံးတာမပါတဲ့တရားသူ့ပဲ ဘယ်နဲ့ကြောင့်သူဆင်ရည်လဲတော့ကျွတ်တို့ကလိုက်နာနေပါလိမ့်မလဲလို့မျိုးကမလို့ဩကျွတ်တို့ကမပါသေးလို့ပေါ့ဗျာဘယ်လိုလဲသုံးရချကြမပါသေးလို့လို့သုံးရချက်ချကြစမ်းပါလို့သတိပေးလိုက်ပါလေမပါသေးတော့မကျင့်မြစ်သေးမကျင့်မြစ်သေးတော့အာသောစကနားထောင်ပြီးကြလားတာယသမီးရှိပွားရေးကြောင့်အလုတ်ကိုင်းလေးတွေကမပြည့်ပြည့်သေးလို့ဟုတ်လား ဆိုတော့သူကမလွတ်ဖြစ်တဲ့စီရောက်အာရောကုံမှာစိုးရင်တဲ့အာရောတရားကပဲနေဒုက္ခဘက်ကဆက်ပြတ်သွားမှာစိုးရင်တဲ့အတွက်ပဲဝင်တားနေတာလို့မှတ်လိုက်ပါဘယ်လိုဆုံးလဲအချက်ဒုက္ခအစစ်ကဒုက္ခအဆက်မပြတ်ရအောင်လို့သူပင်ဆင်ခြင်လဲနေရှင်းမလားရှင်းပါဒုက္ခအဆက်မပြတ်ရအောင်လို့ဆင်ခြင်ဝင်လဲဘယ်လိုမှမလဲအာရောဒါရင်ဓမ္မတော့ခမည်းတော်ပြဿနာမဟုတ်ပါဘူး တပည့်တော်မအားသေးလို့တပည့်တော်မလတ်သေးလို့တပည့်တော်ကိစ္စတွေကမပြည့်ပြတ်သေးတော့ပါဗျာလို့ဘုန်းကြီးကမေးလို့ရှောက်ရှောက်ကိုယ့်ဟာကိုယ်ဝန်းထဲမှာပဲဒါလေးပြီးမှလုံမယ်ပဲဆိုဆိုအာတော်ကဝင်ပြီမှန်ပါသဘောပါကြဘုရားဝင်ပြီးရှင်းရှင်းလေးအဲ့ဒါခမည်းတော်ပါဇက်ကမဟုတ်ပယောဂကလာတာရိမ့်နေလားဘုရားလာတာပါလေဘယ်ပယောဂပါလိမ့်မလဲ ကခရမလို့ဒီလိုဆိုလို့ရှိရင်ဖြင့်ဘုန်းကြီးတရားကိုဖမ်းပြီးဒီကလာအမိပေးလိုက်တဲ့အချက်အဖြစ်ဩတို့ကိုယ်တိုင်သိဖို့တော့တော်ခင်းပါလားဆရာဘုန်းကြီးကသိသိချာချာဖမ်းပေးရတာတို့လဲနေတဲ့စင်ကြတို့ပါဇက်ကထွက်တာမဟုတ်ဘူးကနော်အာရောကဝန်းထဲကနေချဲလဲနေတာမှန်ပါဘယ်လိုမှတ်ကြလဲအာရောကဝန်းထဲကနေရှင်းကြပါလားဒီနေ့မနေ့ကကြိုးစားခဲ့ရတယ်ဆိုတာအာရောကကြိုးရတာနော် ဒီနေ့ကဟာသွားပြီဆိုတာအာတော်ကတားလိုက်သဘောကျရကြောင်ခမရတို့ဘုံနပါခမရတို့အလွဲသုံးစားလုပ်တော်မလားလို့ဆိုတဲ့မေကွန်းဟာမမေးပါနဲ့ဆိုလို့မရမှန်ပါမေးရတာပဲဟောတဲ့ဆရာနဲ့တွေ့ပါဗလားတွေ့ပါထောင်းတဲ့နာရီများရှိကြပါဗလားကျင့်တဲ့ညာလေးဘယ်နဲ့ကြောင့်မကျင့်ပါလိမ့်မလို့ဆိုအာသောဤစကားကိုတပည့်ရတို့တကွေမသိမ့်လိုက်နိုင်နေလို့ပါခရာဆိုတဲ့အဖြေပဲထွက်တာမှန်ပါသဘောပါရဲ့ သိသိဆိုင်ညာနဲ့တော့မှဒီဥစ္စာတစ်လုံးမှမလွယ်ဘူးနော်ပေါ်ကြလားအဲ့ဒါကြောင့်ဒီအာသောတရားအာသောတို့ဩဃတို့ယောဂတို့ကိုရှင်ဗျာတဲ့အာလောကကူလူကမေးဒီဘဝသုံးပါးကိုမျောမျောပင်နေတာအာသောနော်ဘဝသုံးပါးဟိုဘဝဒီဘဝနဲ့ဒုက္ခကြောင့်မပြရအောင်ဒီကနေဒီမျောဒီကနေဒီမျောဒီကနေပြီဒီပြန်မျောဒုက္ခအစမပြအောင်မျောနေတာဘယ်လိုပါလဲ အဘောတရားရှင်းတတ်ပါလားရှင်းတတ်ပါအဲ့ဒီမှာအာရောဂဗီလူဆိုတာအမြင်ရှိပါတယ်ပါတယ်အာရောဂဗီလူတွေလည်းခင်ဗျားတို့သိကြပါတယ်နော်အဲ့ဒီအာရောဂဗီလူကတဘိုးတွေပြိုင်ပြီးတကလားဖះကိုသူနာသူနေတဲ့ရာဇဝင်မှာဖះတက်ထိုင်ပြီးတကလားနေတဲ့အခါသူနာတော်ရင်မှာသူအမှန်တန်ငါအမှန်တန်ကိုကြီးတဲ့ပုဂ္ဂိုလ်လူတယောက်ငါနေရာတက်ထိုင်ရမလားဆိုဖះနဲ့စစ်ထိုးတယ်ဆိုတာကိုမြင်တော့မောင်နိုင်လို့ကြားဘူးပါ တောင်ကြီးတွေသူ့ခြေထောက်နဲ့ဆောင်းနိုင်မယ်ရှင်ပြန်မျက်မှောက်တောင်ကြီးတောင်ချက်ချမ်းအဲ့ဒါတော့တောင်ကမစိတ်ကြီးကန့်ကြောင်ဖြစ်တယ်တကူရှိပါတယ်နော်ပဆိုးကိုမြောက်လိုက်မယ်ဆိုလို့ရှိရင်ဖြင့်ဒကာဓမ္မတွေတောတွေတောင်တွေဟာအကုန်ပြီးဟုံးထတ်တော့ဒါတော့တကူရှိအဲ့ဒီဘုရားခင်ကိုရမေကြီးဘယ်လိုလိုလဲမှပြိုင်လို့မရဒါတွေနဲ့လက်နဲ့မြင်းမြင်းနဲ့ပြစ်ခတ်ပြီးပြိုင်လိုက်တဲ့အခါမှာအကုန်ဘုရားရှင်မှာပေါက်ပေါက်ပေါက်ဖြစ်ပြီးဒီကလာဟိုအမြတ်တာတော်ကရုဏာတော်ကိုမထိုးဖောက်နိုင်တာနဲ့ ကဲငါတော့ဖြင့်ဒီတိုင်းတော့ရှုံးမပေးသေးဘူးရှင်ကြီးကောရမမေးမှာပဲဆိုပြီးကလည်းရှင်ကြီးကောရမဩဃလေးပါဘဒုနဲ့ဥက္ခမလဲမေးတာဩဃလေးပါဒီဒီဩဃတွေဒီကဒီမျောဒီကဒီမျောဆိုရေဩဃတွေပေါ့လေနော်မှန်ပါအဲ့ဒီကတော့ဟိုကဒီမျောဒီကနေဟိုမျောနေတဲ့ဥစ္စာဒီကောရမဒါဘဒုနဲ့ကုခပေးကြတော့ဩဃလေးပါလွန်မြောက်နိုင်မလဲဆိုတော့ဗရာယတရတိဩဃ ဘုရားကဖြေကြိုက်မင်းတို့တရားကောင်းကောင်းနဲ့ဘုရားတော်မှာဘုရားတော်မူတာသိသိချာချာယုံကြည်ပြီးဒီကလာသစ္စာရှိတယ်ဖြစ်ပြအိဋ္ဌရှိတယ်ဆိုတာသိချာယုံကြည်ပြီးဒီကလာမင်းတို့ဒီကားလေယုံကြည်လုံးသံသာနဲ့သာထားပြီးအလုံးလုံးမယ်ဆိုလို့ရှိရင်ကွာတဲ့ဒီဩဃမမျောနိုင်ပါဘူးဒီသုဘံဘောကအနာဂတ်ဘောအနာဂတ်ဒုက္ခကိုမမျောပါဘူးတဲ့တရားတရားဖြူဖြူစင်စင်နဲ့ ဘုရားဟောတော်မူသောကြောင့်ဧကံသစ္စာရှိပြီးဧကံဒုက္ခသစ္စာရှိရင်နိရောဓသစ္စာရှိတယ်မောင်နိုင်မှန်ပါဒုက္ခသစ္စာရှိရနိရောဓသစ္စာရှိကြကြနာယုံလုံးပါတဲ့တက္ကရာဘောရိဆိုတဲ့အတိုင်းမြတ်စွာဘုရားရှင်ကိုရမကြီးဘောရိဆိုတဲ့ညံကိုတခါလေယုံယုံကြည်ကြည်နဲ့အဟုတ်ကိုပဲသစ္စာရှိလို့သစ္စာသိအောင်လုပ်မယ်ဆိုတဲ့သရာယုံယုံကြည်ကြည်နဲ့သာဆိုလို့ရှိရင်ဒီဩကပြရမယ်ပေါ့သရာယတရိဩကလို့ဘုရားပြလိုက် အပမာရေနအနဝံတဲ့မမေ့မလျော့တဲ့သတိနဲ့နေမယ်ဆိုရင်ပြကွာဒီဩဃကြီးဘလောက်ကျေကျေကုခံနိုင်ပါလဲဝရိယေနဒုက္ခမေရှိတိဝရိယလေးကုပါကွာသရာယတတိယဝရိယကွာလေပညာရပရိသုတ်တိပညာနဲ့ဆိုဟောဒီအာသောတရားတွေကိုဖြူစင်ထွက်ပါလေကွာသဘောကျကြားဒါကြောင့်သရာတို့တတိတို့ဝရိယတို့ပညာတို့ဟာအလွန်ရေးကြည့်တဲ့တရားဆိုတာကိုဒကာဓမ္မတွေသိတယ် ဒီဒုက္ခနဲ့ဒီဒုက္ခမဆက်ရှင်သရာလိုမယ်တတိလိုမယ်ပရိယလိုမယ်ပညာလိုမယ်သဘောကျရှင်းပြီနော်ဒါဖြင့်ဒကာဓမ္မတို့ကိုဘုန်းကြီးကဘုရားပေါ်မှာရေရင်ကြီးကြီးနဲ့ဘုရားကနှိမ့်ဆက်ရှိတယ်ဆိုလို့ရှိရင်ဖြင့်ခင်ဗျားတို့ကကဘုရားဟောထားတာတလုံးမှမလွဲတဲ့ဥစ္စာအနိစ္စရှိတာကိုအနိစ္စအရှိကိုပဲမရှိမရှိတာမှမဟုတ်ပဲရှိတာဘုရားပေါ်ယုံကြည်ပြီးကြလားကအရရှာလိုက်မမ ခန္ဓာပေါ်ရရှာမှန်ပါမတွေ့ဘူးလားတွေ့ပါဒါဘုရားပေါ်မှာတော့ခင်ဗျားတို့ညာကမထင်သေးတောင်မှယုံယုံကြည်ကြည်နဲ့ဘုရားကရှိတယ်လို့ပြောလို့ဒုက္ခသစ္စာလည်းရှိတယ်ဖြစ်ဖြစ်ဒုက္ခသစ္စာရှိတယ်ဆိုရင်သိသိချာချာရှာသိချာတွေ့မှန်ပါသဘောကျရပါတယ်အဲ့ဒါတရားနဲ့ဒုက္ခလို့ကြည့်ရပါတယ်ဆိုတာကသဘောကျရပြည့်ပြည့်တွေ့တယ်ဆိုတဲ့ကဩကချုပ်တော့မှာဘူးသဘောကျအဲ့တော့တရားကယုံကြည်နဲ့လို့ဆက်ပါနော် တတိရတယ်အင်းဘယ်လိုလဲခန္ဓာကိုယ်ထဲမှာအချင်းရှိတဲ့တရားတွေကိုဖြင့်တတိထားပြီးကြတာအများအားစောင့်ကြည့်နေမယ်ဆိုလို့ရှိရင်လည်းတတိအကူညီနဲ့ဆိုလို့ရှိရင်လည်းဒုက္ခသစ္စာတွေတွေ့မှာပဲဖြစ်တယ်မတွေ့ဘူးလားတွေ့ပါဘူးအပမာရင်ကအနဝံဆိုတဲ့တတိပါပဲသူကတော့မထုပါဘူးသူကသမုတ်ပြန်အာသောတရားသမုတ်တရားအာသောသမုတ်တရားကြီးကိုကုနိုင်ခန့်နိုင်တယ်လို့ပြောတော့ပညာရပရိသုတ်တိတယ်ပညာကြတော့ဘွာတဲ့ဥစ္စာတဲ့အာသောတရားလေးပါအကုန်ဖတ်ချက်သွားတာပါပဲ သဘောကျခိုင်းတာဖြင့်ဒကာဓမ္မတို့ကျွတ်တော်ဒီလောက်ကြပါတို့တဲ့အလုံးလုံးမှာပဲဒီဒုက္ခနဲ့ဒီဒုက္ခမဆက်မယ်အတိတ်ဒုက္ခနဲ့ပြစ္ဆုတ်ပန်ဒုက္ခအလုံးနဲ့မှမဆက်မယ်ပြစ္ဆုတ်ပန်ဒုက္ခနဲ့အနာဂတ်ဒုက္ခမဆက်နိုင်အောင်လေအဲလို့ဆိုတော့ခொနကဒကာဓမ္မတို့သိဟောထားတဲ့ဒိုင်းသတိဝိရိယသမာဓိပညာတွေနဲ့လောက်ကြတယ်နော်သဘောကျဒါရင်ဒါဖြင့်အာသောရိယဆက်ပုံနဲ့သိပါပြီ အာရောပြဖြတ်နည်းကိုလည်းပြပါတော့မယ်ဆိုတဲ့ဥစ္စာဓမ္မတွေလေးစားစွာနဲ့ပဲမှတ်ပါတော့နော်လေးစားစွာနဲ့မှတ်ရတော့မယ်ဆိုတော့ဓမ္မတော့ဝတ္ထုလေးတစ်ခုထုတ်လိုက်နော်ခြေဘွားမှာတောင်မှအမှန်နူးညံ့လို့အမွေးလေးတွေပေါက်တဲ့သောတာတထေသာဆိုတာမောင်နိုင်လို့ကြားဘူးလေမှန်ပါသောတာတထေသာဆိုတာအမှန်ချမ်းသာနော်ဆံသုံးနှစ်ရှိတဲ့ဆံမနဲ့လူတွေပါရင်းနဲ့လောင်းပြီးဒီကာရမှာ သူစဘာခဲမာဆွေးနွားလို့ဒီဘာရင်းနဲ့ရေသွန်းပြီးဒီကာလသူကိုယ်နဲ့စဘာတွေဆက်ပြီးနွားလို့တွေကပင်ပေါက်နွားနဲ့ရေနဲ့ရောပြီးပင်ပေါက်ဒီထဲမှာနတ်မှာမဟုတ်နေကျဲပြီးဒီကာလမှာစဘာတိစဘာပွင့်နေဖြစ်လာရှင်းလာတော့သူစဘာခဲပွင့်လိုက်တယ်ဆိုအလုံးမွေးကြိုက်တယ်ဒီထဲကမှမေဘေကမမြတော်တော့ငါသားအမနာတကူအဲ့ဒီပါနဲ့ပြည့်စုံတဲ့ဆိုပြီးဒီကာလဒီသီးတွေကိုစပါးသီးတွေကနှမ်းတွေကိုကြည်နဲ့သုံးနဲ့အမွေးကြိုင်နေတဲ့လောင်းလောင်းလို့သုံးနဲ့ရှိတဲ့စပါးမှာ ထောင်းရတဲ့ဥစ္စာရိုးရိုးပြည့်ပြည့်ပါစို့ဆိုသူစပားမောင်းနိုင်သူစပခွန်ဟာအခုပေါင်တာမှုတော်မကဘူးအလိုလိုကိုမှန်ပါစပားကိုမဆိုနဲ့သူစပခွန်ကိုကခုပေါင်တာတွေတော့မကဘူးဒါတော့ပဲသူဟာဘုံဘောအနုဘောကြည်ပြီးဒီကလာဒီစီကလည်းချမ်းသာပုပ္ပေစကလည်းပါပြီးဒီကလာနေလို့နေတဲ့ပုဂ္ဂိုလ်ကဘုရားခင်ကိုရမကြီးနဲ့တွေ့တဲ့ခါကြလို့ရှင်းဖြင့်ပါဒနာဘောင်ဝင်ခြင်းနဲ့စိတ်ပေါ်ပေါက်ပြီးဒီကလာသာနာဘောင်ဝင်လိုက်ပါတယ် သောဏတထေသာပေါ့ဗျာမှန်ပါဒါနဲ့သောဏတထေသာသူ့မှာဒီပြန်ကိစ္စမရှိဘူးရင်တော့တထေသာဖြစ်ပြီးဒီကကနေတော့ဘယ်သူမှလည်းမမြင်ရအိမ်ထဲမှာရှိတဲ့မောဟမိတ်တန်နေတာမြင်ရတာတထေသာကသူများတထေသာနဲ့မတူးအမှန်တန်နူးညံ့တဲ့တထေသာသဘာရင်ကြီးတဲ့မှာလည်းတန်းကုန်ဖြစ်ပြီးဒီကကနေလို့လာကြည့်တာနဲ့ပဲသူအကြည့်ခံရတာနဲ့မအားတာနဲ့တော်တဲ့ပုတ်တန်သွားပြီးမောင်နိုင်တရားထုတ် ဘုရားဒုက္ခအမှန်ရှိပေါ်လက်ဖွာကနှုတဲ့ပုဂ္ဂိုလ်ဖြစ်ပေကလာနေတော့စဉ္ညာနဲ့ကြိုးစားလိုက်မတ်တဲ့စဉ္ညာနဲ့ကြိုးစားလိုက်တော့ငကောကမနေမတိလင်မတိရှင်နာသုံးဆောင်ဆိုသလိုပဲသူတစ်ထဲမှာသုံးဆောင်နဲ့ကူးတန့်ပေးတဲ့ကလာနေတဲ့ပုဂ္ဂိုလ်ဟာအခုတောထွက်တော့တယောက်ထဲနဲ့နေရသုံးဆောင်စရာပုံစဉ္ညာလျှောက်ရတယ်ခြေဘွားကတခါတော့ကူးတွေထွက်လာဝရိယသိကြိုးစားပြီးစဉ္ညာသွားလိုက်တယ်ငကောလည်းနှုတ်ဘူးနော်အဲ့ဒီတည်းမှာမရမဖို့မရဘူး နောက်ဘုံမရတာမလျှော့သေးဘူးဟာဆိုပြီးဒီကရဒကာဓမ္မတွေကြားမှုတဲ့တိုင်းတဲ့ခြေဘွားပြန်လည်းမသွားနိုင်တဲ့အခါဒူးနဲ့လည်းနဲ့ထောက်ပြီးဒီကရလေးဘက်သွားတော့ပေါ့ဗျာမရဘူးမရဘူးမဟုတ်အဲ့ဒီကတော့မရတော့မှာဘုရားခင်သူဘုရားကတော့ဒီတော့ကြောင်းမှနေတာသူကသုတ်တန်ထဲမှာအထုတ်နေတာသူစိတ်ထဲအောင့်မေ့ ကဲနဲ့ငါဒီကားလို့ရှင်စဉ္ညာနဲ့သွားထိုးတယ်ကြည်ပွားတွေသွေးတွေထွက်ပြီးကြလားမသွားနိုင်တော့ဘူးလာလုံးတော့ရိယာမလျှော်ပဲနဲ့ငါဒီကားလို့ဆိုတဲ့ကျင်ဒုထောက်ပြီးဒီကားတော့သွားရင်ကျိုးစားပြန်တယ်ဒုတွေလည်းအခုသွေးတွေပါတယ်ထွက်ပြီးဒီကားလားမသွားနိုင်မလားနိုင်ဖြစ်နေပြီငါဒီကားလို့ရှင်အမရဏညာဖြစ်တဲ့ဥပဒေကြီးလည်းမဟုတ်ဥပဒေကြီးလည်းမဟုတ်နေရပုဂ္ဂိုလ်လည်းမဟုတ်ဘူးအပြင်းဆုံးဒီဘဝမမရတဲ့ ကရကရမပုဂ္ဂိုလ်ကငါဒီကားလို့ဆိုလို့ရှိရင်ဖြစ်တဲ့တင်လေအဲ့ဒီတော့ငါမှာပဲစိပါဥစ္စာယတနာတွေကလည်းအိမ်မှာနဲတာတွေမဟုတ်ဘူးမေဖေမှာဒီဟာတွေနဲ့လူတံပေကံပြီးဒီကလာနေမထမရဲ့မဲ့ဖို့ရလိုက်တဲ့ပုဂ္ဂိုလ်မဟုတ်ပါဘူးထမရဲ့လျှော့လိုက်လျှော့လိုက်တော့ဘုရားအကြောင်းတော်သိကျောင်းတော်နေသောနာပဲပဲနေတော့ကြည့်လိုက်ဒီကသောနာလျှော့ကုန်မှာပေါ့လားဆိုပြီးဘုရားသခင်ကိုရမေကြီးကသူလျှော့တဲ့အတန်ကိုလည်းဒိဗ္ဗသောတာဝိညာဉ်နဲ့ကြားတာနဲ့ တခါတည်းသူ့ရှေ့မှောက်မှာပဲဣတိဝိဒဘိညာဉ်နဲ့တခါတည်းမောင်နေရှေ့မှောက်မှာပဲတမင်ခွဲရောက်ဟေ့ကောနာမင်းမင်းဘယ်နဲ့များအထုံနေတော့ဗျာပြောစမ်းပါအောင်ကွာဆိုတဲ့အခါကျတော့တပည့်တော်ဗျာအမတန်မှအာသောကုံခန်းတဲ့နိဗ္ဗာန်ကြီးကိုရောက်ရှင်လာတဲ့တပည့်တော်ဆင်ညာနေတဲ့ကြိုးစားလိုက်တယ်လေခြေဘွားတွေသွတ်ထပ်ပြီးဒီကလာမရပါဘူးဗျာသောကုံခန်းတဲ့နိဗ္ဗာန်ကိုမမြင်ရပါဘူး ဒါနဲ့တတိတော့လုံးဝဝိရိယမရှိဘဲနဲ့ဒုတောက်ပြီးတကလာသွားတယ်ဒီကြောင်းပေါ်မှာဆင်းရဲကြောင်းပေါ်မှာသွားလိုက်တဲ့အခါသုတ်တန်ရဲ့ပေါ်မှာဖြစ်နေတဲ့တဲ့သုတ်တန်လားကြောင်းနေမှာဖြစ်နေတဲ့အတွက်တတိတော့ပင်မန္တာပြီးသူတွေကလည်းရေလို့လာတယ်နိဗ္ဗာန်မရပါဘူးခင်ဗျာဒုက္ခချုပ်တဲ့နိဗ္ဗာန်မမြင်ရပါဘူးဩငါတော့သောတာမင်းကနောက်ဥမာလေးခုပြောပါမကွာမင်းပဲတတိထားပါဦးဆိုပြီးကြလားဘုရားဥမာလေးကမင်းကတတိသားမလားဟုတ်တယ် မင်းနိကလည်းဆိုရင်သရေသာဖြစ်စဉ်ကတုန်းကစောင်းနေပါတယ်မြတ်ဝါသနာပါခဲ့သလားကွာပါပါတယ်ဗျာစောင်းတည်တက်လည်းတပည့်တတ်ပါလေအေးစောင်းတည်တော့မင်းစဉ်းစားဖို့တဲကောင်းကွာဘယ်လိုများစဉ်းစားမလို့ဆိုစောင်းမျိုးကသိတင်းတဲ့ခါကျတော့အပန်းပဲနဲ့နေတုန်းကွာအာအပန်းကသိပြီးဒီကရာကြမ်းကြမ်းထန်းထန်းထွက်လာတယ်အေးရှိပဲကြည့်တော့ကွာတင်းတော့တော့ကြမ်းတယ်ဆိုတာလည်းဟုတ်ဘောကွာနှုတ်ရောရောလေးထားလိုက်ပြန်တော့သိ မရောနိုင်တော့ရောထားလိုက်ပြန်တယ်ဘယ်နိုင်နေတုံးกว่าဟိုအတန်ကိုမမြည်တော့ပါဘူးခင်ဗျာဒါဖြင့်မင်းနေကားလို့ဆိုလို့ရှိရင်ဖြင့်ဘယ်လိုထားရတုံးกว่า၎င်းဆောင်ကိုပြောစမ်းပါအောင်ဆိုတော့မရောမတင်မထားရတယ်သူစီကလာတဲ့စကားရိပ်မိပါလားအဲသူစီကမရောမတင်ထားလိုက်တာအတန်တရားကောင်းမှဖြစ်လာပါတယ်ခင်ဗျာအဲ့ဒီတော့ကွာတဲ့မင်းနေကားလို့ဆိုလို့ရှိရင်မင်းကဘယ်လိုဖြစ်နေတုံးလို့ဆိုလို့ရှိရင်ဖြင့်ငါပြောပြမယ်ကွာတဲ့တရားထုတ်တဲ့ကမင်းက ဝရိယနဲ့သမာဓိမညီမျှဘူးဝရိယလွန်တယ်စိတ်ဉာဏ်ကြီးပေါ်ပြီးသိကျိုးစားပြီမရမနေဘူးကွာဆိုပြီးဝရိယလွန်နေတော့သူ့မှာတစ်ခါတွေးတွေထွက်စိတ်တွေမောအောင်လည်းရသေးရဲ့ဒီဘက်ကဖြစ်ဖြစ်တွေပေါ့လေခန္ဓာဖြစ်ဖြစ်တွေဒီဘက်ကထားပါတော့ဒီကသောနာပဲထားပါတော့သိပြီစိတ်ဉာဏ်သွားပြီးဒီကလာဝရိယလွန်ပြီးကျိုးစားပြန်တော့လေဘလောဝရိယမန္တသမာဓိกว่า မရဝဝရိယအာကြည့်သောဝိရိယရှိသောပုဂ္ဂိုလ်မန္တသမာဓိသမာဓိတုံးတယ်သမာဓိကနောက်ဆုတ်သွားပြီကွာတပည့်ရဝရိယလောင်တော့ဘာနောက်ဆုတ်သွားမာနနောက်ဆုတ်သွားသမာရိကကောသစ္စပြိပက္ခတာကွာတယ်ဘုရားဟုတ်တယ်သမာရိဝရိယလွန်သွားတော့လေသမာရိဝရိယလွန်တဲ့အခါကျလို့ရှိရင်သမာရိမရှိဘူးကောသစ္စဆိုတဲ့ပြင်းရင်မှုမလုချင်မှုတွေဝင်လာမှန်ပါဘူးတပည့်ကြဝရိယလွန်သွားတော့ဘာတွေဝင်လာလဲ ပြင်းမှုကောသစ္စာတွေဆိုတာပြင်းတာတွေဝင်လာတယ်ဒါကြောင့်မနောက်ထုတ်ပြန်တပည့်ကြအဲ့တော့ဟိုတဲ့မင်းဒီကလည်းဆိုဝရိယလုံးလို့ကောသစ္စာဆိုတဲ့ပြင်းမှုဝင်ပြီးတဲ့ကာလနေတော့ကြောင့်မင်းဖြစ်ပြက်ကိုမတွေ့ဒါလုံးလုံးတဲ့ပုဂ္ဂိုလ်များမှတ်စမ်းပါဝရိယလုံးရင်ပြင်းမှုမလုပ်ချင်တော့ဘူးဆိုတာဝင်လာတတ်တယ်အဲ့ဒီကြလာလို့ရှိရင်ပြင်းမှုဝင်လာလို့ရှိရင်ဖြင့် အဲဘဂဝဝရိယမန္တဓမ္မာရီတမာရီနှုံသွားလို့သာအောက်မေ့ပြီတော့လေတပည့်ကြဝရိယလွန်တော့ပြင်းရင်မှုဝင်လာဘာကြောင့်ပြင်းရင်မှုဝင်တရုံးလို့မဲဖို့လိုတဲ့တယ်ဘာဖြစ်သွားတမာရီအားနေသွားပြီတပည့်ကြဒါပေါ်လာဟောနေတာတော့ဘုရားက ဟိုနေကသူတော်ဝိရိယကောင်းတဲ့လူအယုတ်တည်ချောက်ချောက်သွားပြီးလုပ်တဲ့ပုဂ္ဂိုလ်ပါလားနဲတဲ့ဝိရိယလားအဲ့ဒါဝိရိယကတော့သမာဓိကဘာဖြစ်သွားနှုတ်သွားတော့မလုပ်တော့ဘူးတော်ပြီအိမ်ပြန်ပြီးလူတန်းဖိတ်ကနေတော့မယ်ဆိုတော့ကောသစ္စာဝင်လာဒီလုပ်ပေါ်မှာပြန်သွားတယ်မပြန်ဘူးလားပြန်ပါသဘောပါကြအဲ့ဒါကြောင့်အားထုတ်နေတဲ့ယောဂီပုဂ္ဂိုလ်အိမ်မှာပဲအားထုတ်ရတယ်ဒီမှာပဲအားထုတ်အားထုတ်တဲ့ပုဂ္ဂိုလ်မှာဝိရိယဟာမလွန်ရပါဘူးဆိုတာသေသေးချာချာမှတ်ပါ သောနာကိုဘုရားဟောနေပြီတပည့်ကြတောင်းပြပြီးဟောပြီမဟုတ်လားသင်လွန်တော့လေကွာအတန်မကောင်းဘူးဆိုတော့ဝရိယလွန်လွန်တော့လည်းမရဘူးပြောတာတပည့်ကြဒါပြန်ဝရိယလွန်တော့ဘယ်သူနှုတ်တယ်သမာဓိနှုတ်တော့ဘယ်သူဝင်လားပြင်းမှုဝင်လာတယ်ဟောတိစ္ဆာဆိုတော့ပါဠိလိုမြန်မာလိုပြင်းမှုဝင်လာမလို့တော့ဘူးကွယ်ဒီနေ့တော့လျှော့လိုက်ဦးမယ်မလားပဲဗျာခိုင်းတော့ပြင်ဓမ္မတို့ဝရိယနဲ့သမာဓိကို ညီညီကလေးဖြားပြီးဖြစ်ပြရှိတဲ့ရှိခန္ဓာပေါ်တော့သဘောကျလားဝိညာဏဓမ္မရင်းညီညီထားပြီးတော့ခန္ဓာပေါ်ဖြစ်ပြရှိခန္ဓာပေါ်ကိုညီညွတ်နေအောင်ထားပြီးတော့အဖြစ်ပြရှိကိုတဲ့တယ်ကြီးလို့စမ်းပါရရမယ်ကွာဖေရရှင်းမလားရှင်းပါသဘောပါတယ်နော်ကဲကဲတဲ့ဝရိယလွန်လို့ရှိရင်မရဘူးဆိုတော့ကောသစ္စပြင်းမှုဝင်တယ်ဆိုတော့သမာဓိညံပြီးပြင်းမှုဝင်တယ်ဆိုတာဘုမြင့်တော်မောင်နိုင်တို့ရှင်းတတ်ပါဘူးရှင်းတတ်ပါဘူး ကဲဒီထဲကသမာဓိဒီဘက်ကထိုင်သမာဓိလွန်တဲ့အခါကြလို့ရှိရင်ဖြင့်ဘလောသမာဓိမန္တဝရိယနော်သမာဓိလွန်သွားပြန်လို့ရှိရင်လည်းဝရိယကနှုတ်မသွားဘူးနှုတ်ပါအဲဝရိယလွန်နှုတ်သွားတဲ့အခါကြလို့ရှိရင်ဖြင့်တဲ့ဒကာဓမ္မတော့ဥဒိစ္စကုက္ကုစ္စတွေလာပြန်တာမှန်ပါဘူးကိုပြည့်ဒီပြည့်နဲ့စိတ်တွေထားတဲ့ချိန်မရတော့မှန်ပါဘူးတပည့်ကြဒါဖြင့်တို့တို့ပြောကြတယ် ဝရိယနဲ့သမာဓိနွားနှကောင်ကျိုးစုံကင်ပြီးဒီကလာအောက်ပြေမှာမောင်းတယ်လို့ဘယ်သူမှမသာအောင်မောင်းပြီလမ်းဖြောင်းတော့သွားတာပဲဒီကြက်ဖြစ်တဲ့ပုံမှာဖြောင်းတော့သွားတော့တယ်ဆိုတာကောင်းကောင်းရှင်းတတ်ပါလားအဲ့ဒါအထုတဲ့ပုဂ္ဂိုလ်တွေအတွက်ပါဖြင့်သောနာဘုရားဟောတာဒီနမူနာပဲဆိုတာတရားဓမ္မတွေမှတ်ရတရားဓမ္မတွေလည်းအဲ့ဒီနည်းကိုမယူလို့ရှိရင်ရကုန်မရဘူးတပည့်ကြဖြစ်ပြပေါ်မှာဝရိယနဲ့သမာဓိညီမျှအောင်လုပ်ပါမှန်ပါ ဖြစ်ပြပေါ်မှာဖြစ်ပြပေါ်မှာညီမြောက်ညီမြောက်တော့လိုက်လို့ရှင်းဖြင့်ဒီဖြစ်ပြမတွေ့မရှိဘူးမှန်ပါတပည့်ရဖြစ်ပြတွေ့တဲ့ဒီနေ့ကြလို့ရှင်းဖြစ်ပြဆုံးတဲ့နိဗ္ဗာန်တွေ့ရဖြစ်ပြမှာမတွေ့တဲ့ပုဂ္ဂိုလ်ကနိဗ္ဗာန်တွေ့ကိုရေးကွာဝေးပါတယ်လို့မှတ်လိုက်စမ်းပါတပည့်ရဒါဖြင့်ဒီနှလုံးကအရေးမကြီးဘူးကြီးပါဘူးဘုရားဟောတာတော့ဘုန်းလို့မဲတဲ့အခါကျတော့သောနာဟောတယ်မှန်ပါကောင်းပြီ အာထုတ်တာကဒီနှလုံးနဲ့လည်းအာထုတ်လို့မရသေးဘူးဝရိယဆိုတာလည်းဖြစ်ပြမြင်တဲ့တရားမဟုတ်ဘူးညီမျှတာပဲရှိတာပဲသမာဓိဆိုတာဒီယုံရှိတာပဲဖြစ်ပြမြင်တဲ့တရားလည်းမဟုတ်ဘူးညီညွတ်အောင်လို့သာထားပါလို့ပြောတာဖြစ်ပြမြင်တဲ့တရားအစ်စ်ကတော့ဒကာဓမ္မတို့ဟောဒီပညာလားပညာမှမြင်တယ်နော်ပညာသူတို့အကူအညီတွေကိုပေါင်းနိုင်လို့ရနော်အဲ့တော့ပညာနဲ့သရာကိုလည်းတခါဘုရားကကြည့်ပြန်တယ် ပညာနဲ့တရားရဲကွာဘဝပညာမှန်တတ်တော်ပညာကသိပြီခေါင်းဆောင်နေပြန်လို့ရှိရင်တရားကနောက်ဆုတ်သွားတော့ဘုရားကောင်ကမယုံကြည်တဲ့အတွက်ကိုယ်ညာကြီးအသုံးချကြတယ်တပည့်ကြကိုယ်ညာနဲ့ဒီလိုသုံးလိုက်မယ်ဒီလိုသုံးလိုက်မယ်ဆိုလို့ရှိရင်ဒီလိုနဲ့မရဘူးကွာဘုရားကောင်ကယုံကြည်လုံးတန်တာဘုရားကဒီလိုဟောလို့ဒီလိုမြင်ရမယ်ဆိုတဲ့ဥစ္စာတွဲရတယ်ကိုယ်ညာနဲ့ကိုယ်သုံးချလို့မရဘူးတပည့်ကြဘုရားကောင်က မမှန်တဲ့အကိုတလုံးမှမပြောဘူးမှန်တယ်လို့သာဆိုလို့ပြောလို့ရှိတယ်မှန်တယ်လို့သာဟောလို့ပြောလို့ရှိတယ်သူပြောတဲ့အတိုင်းအမှန်လို့လို့ရှိရင်ဖြင့်အမှန်ရောက်တာပဲလို့သူ့ဘောမှာယုံကြည်တာပြင်းပြင်းထန်ထန်ထားမှန်ပါတပည့်ကြတွက်ခါတော့ဘုရားဒါမဟုတ်ပါလေဘုရားဒါနဲ့ဆိုရင်တွက်ခါတော့မဟုတ်ဘဲနဲ့တလုံးမှမပြောဘဲနဲ့အဟုတ်ကြီးအမှန်ဟောတော်မူတဲ့ကိုလိုကြီးမှန်ပါဒီလိုဘုရားဘောမှာယုံကြည်တဲ့သရာနဲ့ဒီပညာကလည်းမလွန်မဲနဲ့ ပညာလွန်တော့ကိုညာဆုံးကိုသုံးပလိုက်ကောက်ကြည့်တယ်ပဲလှဲ့တယ်ပြီသဘောကျဒါကြောင့်ဘလဝပညောမန္တတတော်ဟိသောနာပညာလွန်များလို့ရှိရင်သရဏောက်ဆုံးကွာမရဘူးတဲ့ရင်းနေပါလားပညာလွန်များတော့သရဏောက်ဆုံးမရနိုင်ဘူးတဲ့ဒီဖြစ်ပျက်ဖြစ်ပျက်မမြင်နိုင်ဘူးဖြစ်ပျက်ဆုံးလိုက်တာမရနိုင်ဘူးသဘောကျဒါဖြင့်သရဏတက်တဲ့လွန်နေပြန်လို့ရှိရင်လည်းမောင်နိုင်မရကြဘူးတဲ့ သရကဘာတော့ဆိုလို့ရှိရင်ဖြင့်တဲ့သရဆိုတော့သူကယုံကြည်တတ်တာရှိတယ်သူ့မှာပညာနဲ့မတွဲလို့ရှိရင်သူယုံကြည်ခြင်းတဲ့ဥစ္စာယုံကြည်ဆိုင်တာမှန်တယ်မှန်တယ်ရွေးသေးရဲ့အဲ့တော့သရနဲ့ပညာနဲ့ဟာတဲ့သရကယုံကြည်ခြင်းတာကိုလည်းရမ်းပြီးမယုံကြည်ပဲနဲ့ပညာနဲ့တွဲပြီးကာလမှာယုံကြည်လုံးတစ်ခုသောတရားကိုနှစ်ခုပေါင်းပြီးတော့မှယုံကြည်တဲ့ပညာနဲ့တွဲပြီးအလုပ်လုပ်ရ ဒါဖြင့်သရာကိုလည်းမလွန်နိုင်နဲ့ပညာရောအဲသရာပညာသရာလွန်လို့ရှိရင်လေဒကာဓမ္မတို့မဟုတ်တာကိုချီညိုလေးစားပြီးဒီကလာသွားတော့လေတပည့်ရရှင်းတော့ကသရာလွန်လို့ဓာရုရှိကိုကြီးဓာရုရှိဆိုတော့သမောပြက်ပြီးဒီကလာသွားတယ်ဒကာဓမ္မတို့သိတဲ့အတိုင်းသမောပြက်ပြီးတော့ခொနည်းတိုင်းတိုင်းသမောပြက်ပြီးခொနည်းမြောက်ကြမှာအဲကန္နာရောက်တဲ့ခါတော့လိုင်းလေလေတွေရဲ့လို့ သူ့မှာအဝတ်ပါဘူးတတုံးတုံးပေါ်မှာနေပြီးဒီကာလနေရတော့ဒကာဓမ္မတို့သူကအဝတ်မပါရနဲ့ဒီနားမှာရှိတဲ့မျက်နှာမှာရှိတဲ့ကျူရိုးလေးတွေနဲဝါရစလေးတွေကိုသသားလေးနဲ့ခက်ခက်ခက်ခက်ပြီးဂျက်ကလေးလောက်တာပေါ့ဗျာဂျက်ကလေးလောက်ပြီးဝတ်သွားတဲ့အခါကြလို့ရှင်ဖိုးလေစိတ်ကိုသူလျှောက်သွားတယ်စားကြတော့ချင်တော့ အဲ့ဒီဟိုပုဂ္ဂိုလ်တွေကဘုရားရဲ့ပွင့်နေတဲ့အခါဖြစ်တော့မောင်းလိုက်တယ်သရာသရာကြီးတက်တဲ့သုံးချိုက်တော့အိုးဒီပုဂ္ဂိုလ်မှလောကကြီးထဲမှာချိုးချံတဲ့ပုဂ္ဂိုလ်ထဲမှာအချိုးချံဆုံးပုဂ္ဂိုလ်အဝတ်မပါဘူးကြည်ကြိုတဲ့သိချင်းကဲသရာကြီးတော့မှားနေမှားပါသဘောကျရဲ့သရာကြီးတော့မှားအဲ့ဒါကြောင့်သရာကိုပညာနဲ့တွဲမှအမှန်ရောက်သရာကိုပညာနဲ့တွဲမှရှင်းမလားရှင်းပါ သရာတိတက်တက်ဆိုလို့ရှိရင်ပြင်ခရဝုံပါရယန္တာပြင်ကြပြီဒါတော့ကြောက်ချက်ကောင်းသူကမြန်သမောပြတော့ဝုံပါတာအဲ့ဒါဒီပုဂ္ဂိုလ်မှယန္တာပဲအဲ့ဒါချိုးကြတာအဝုံကိုမရှိတော့ဘူးဆိုတော့သရာကဘယ်နဲ့နေတော့ဘာမှမနိုင်အဲ့ဒါကြောင့်သရာလောင်ပြန်လို့ရှိရင်လည်းဒကာဓမ္မတို့ပညာဆုံးသွားတဲ့မကြည်ညိုတဲ့တာကြည်ညိုတတ်တယ်သိကြောက်ချက်ကောင်းပါလား သဘောကျအဲ့ဒါကြောင့်ဘောနာဟောတယ်ဘောနာမင်းသရဏနဲ့ပညာမခွဲနဲ့တော့ဖြစ်ပြက်ရှိတယ်သရဏနဲ့ပညာပါတဲ့မခွဲရှင်းတော့လက်မထားနဲ့ကွာဉာဏ်တူဖြစ်ပြက်ရှိတယ်ခန္ဓာဘက်ကိုလှည့်ပါသဘောကျလားသရဏနဲ့ပညာဘုရုရှိထားမှာတော့ဖြစ်ပြက်ရှိတယ်ဉာဏ်တူဉာဏ်တူထားကြည့်တော့ဖြစ်ပြက်ရှိတယ် ခန္ဓာရှိကြည့်ရမှာပေါ့လေဘုရုကမသာဘုရုကမသာရှိနေသောနာယသေချာဟောမဟုတ်ဘူးလားဒါဖြင့်သရဏပညာဘုရုအသာထားရမလို့ပညာပိုင်းကောက်ဖြစ်တယ်ကွာကိုညာကိုသုံးချဖြစ်တယ်အလွဲဖြစ်သရာကြီးတက်တက်လွန်ထားပြန်တယ်လေမဟုတ်တာကွာချင်ညူတတ်တယ်ကွာသဘောကျဒါဖြင့်ဒကာဓမ္မတို့ယခုတချို့ကြီးညိုပြီးဒီကလာနေကြတာလေအမြင်မျိုးဝုံးမင်း အဝတ်မောတာတွေအမျိုးမျိုးပြညုပ်ပြီးကာရမှစံကြည်ကြည်တင်တဲ့ကလာတွေလည်းကြည်ကမြောက်လို့အမျိုးမျိုးခုံမပေါ့ဗျာဘုရားဆုံးမရှိဘူးလားရှိပါဘူးအဲ့ဒါတချို့သရလွန်ပြီးကာရဓမ္မချိုးကြတယ်ဓမ္မသူတို့ရန်တာလို့ထင်ပြီးကာရသရလွန်တာနဲ့ပဲတခါတည်းဓမ္မတို့ပညာဆုံးပြီးကာရအမှန်မရောက်တော့ရောက်သေးရဲ့အကြည့်ညိုလွန်းမလွယ်ဘူးလားဒါကြောင့်သရသိတော့ဘုရားကရှောင်သွား ဟုတ်လားဟုတ်သေချာဟောတာနော်ခင်ဗျားတို့ကသရတရားကောင်းတာကိုသိချင်းမမနေနဲ့သရကြီးကောင်းနေလို့ရှိရင်လကားပဲပညာပိုင်ရင်လကားပဲသရကြီးကောင်းနေတဲ့အခါကျတော့ပညာလိုက်တာပညာလိုက်တာသုဘိကလည်းသရကြီးကောင်းနေပြီးဒီကလာနေလို့ပညာမပါတော့ဘူးဆိုလို့ရှိရင်ဖြင့်တဲ့ဒကာဓမ္မတို့မကြည်ညိုတဲ့တာကိုကြည်ညိုတဲ့အိပဲရောက်ပါလေရှင်းမလားရှင်းပါခုနကဒါဥစ္စာဝေါမောတာကိုသူတို့ကရဟန်းကလုပ်လိုက် တရားဓမ္မကဘာလုပ်ကြလိုက်ဓမ္မချိုးကြံတာစေမရှိလို့မဟုတ်တာခင်ဗျားတို့ဘယ်နဲ့ဖြစ်ဓမ္မချိုးကြံတဲ့ပုဂ္ဂိုလ်ဆိုဓမ္မနဲ့တင်ညာပါသေးရဲ့ရှင်းမလားဒါကြောင့်တရားကြီးတက်တယ်လေတရားဓမ္မတော့အမှန်မရောက်ဘူးမှန်ပါပညာကြီးတက်တယ်လေကောက်ပြစ်တယ်ပဲပြေးလို့ကိုယ်ပိုင်ညာသုံးလိုက်ပြန်လို့ရှင်းတယ်နဲကိုပိုင်ညာကလည်းမသက်လောက်နဲ့ဘုရားညာကိုကိုပိုင်ညာနဲ့နှိုင်းရှင်လိုက်ပြန်တယ်လားမှားသွားမှန်ပါပညာလွန်တော့လည်းမှားမှန်ပါ သရလွန်တော့လေဒကာဓမ္မတို့မကြည်ညိုတဲ့နာကြည်ညိုတယ်ပညာလွန်တော့ကောက်ချစ်တဘောကြသရလွန်တဲ့ခါကြလို့ရှင်းဖြင့်မကြည်ညိုလိုက်တာကြည်တဘောကြအဲသရပညာပဲလို့ထားကြဖြစ်ပြပေါ်မှာဖြိုင်ယူထားပါဝရိယနဲ့သမာဓိကိုလည်းဖြိုင်ယူထားဖြိုင်ယူထားဒီလိုနဲ့ဥပဒနာလုပ်ပါ မရမရှိဘူးဆိုတာသေချာဘုရားဆုံးမရချပေးပါတယ်ဆိုတာကောင်းကောင်းကျေနပ်ဗလားကျေနပ်ပါဘူးကောင်းပြီလားအလုကမတော်မှာပြန်မောင်းနိုင်သရပညာညီဖို့ကအတော်ရေးကြည့်နော်ကြည့်ပါဘူးဝရိယသမားတွေညီညွတ်ဖို့ညီပါဘူးအဲဒီလေးခုညီညွတ်လို့ရှိရင်ဒကာဓမ္မတို့ဘယ်နည်းနဲ့မှမရမရှိပါဘူးဆိုတဲ့ဥစ္စာဖြစ်ဖြစ်မြင်ဖြစ်ပတ်မောင်းဖြစ်ပြဆုံးဖြစ်တဲ့နိဗ္ဗာန်ခင်ဗျားတို့ရပါမယ်မှန်ပါမရမရှိဘူးဒီလိုညှိပေးမဲ့ဆရာမရှိပြန်လို့ရှိရင်ပြန်ပေးမဲ့ဆရာမရှိပြန်လို့ရှိရင်လေ တခါလေတချို့ကြတော့ဝိရိယနဲ့သမာဓိလွန်ပြီးသမထပဲလဲတော့ပြီးကြောက်ရွံ့လန်းကြတွေပေါ်လာပြီးသွေးတွေပြည့်ယူတာဒါသမာဓိသမာဓိလွန်သဘောကျဝိရိယမရှိသဘောကျဝိရိယနဲ့သမာဓိညီညွတ်မယ်ဆိုသမာဓိကြီးလွတ်ပြလိုက်တဲ့အခါသမထပဲလဲမတော့ဘူးလဲတော့ကြောက်ရွံ့လန်းကြတွေမြန်ပြီးဒီကလာအဲယူနောက်ပြီးသွားရတယ် ဒါကြောင့်အဲ့ဒါညှိဖို့ရအလွန်ရေးကြည့်တယ်ဆိုတာသဘောကျဝရိယနဲ့သရာဝရိယနဲ့သမာဓိရောဘယ်လိုထားရမလဲညှိမြထားရမယ်ဖြစ်ဖြစ်ရှိတဲ့စီကိုညှိမြထားရမယ်သရာပညာရောအဲပฏิဆိုတဲ့ဇလုံးကတော့ဖြင့်တဲ့ပฏิဆိုတဲ့ဇလုံးကတော့ဖြင့်ဒကာဓမ္မတို့နေရာတိုင်းမှာအသုံးချရတယ်လို့ပဲ ထားမပါရင်ဘယ်မှမကောင်းကြလို့ပေါ့ဗျာသူကတော့ဗျာအပိုလိုမရှိပါဘူးလေဒကာဓမ္မတို့အမြဲတမ်းပါအောင်လုပ်ပါဆိုတော့တတ္တိန္ဒြေဝရိနေသရိနေသမာရိနေပြဉ္ဉ္ဒြေဆိုတာဣန္ဒြေတပည့်ရအဲ့ဒီ၅ခုဖြင့်ဒကာဓမ္မတို့အလုံးလုံးတဲ့ပုဂ္ဂိုလ်မှာညီညွတ်အောင်လုပ်လို့ရှိရင်မရမရှိပါဘူးသဘောပါကောင်းပြီဒါရင်၅ခုပေါ့ကွာဣန္ဒြေ၅ပါးပေါ့ညစ်တာဗလားညစ်တာပါ ပထမနှစ်ခုလည်းဥမရှိစီနဲ့မှန်ပါညီညီများဒုတိယနှစ်ခုကရောဥမရှိပါဘူးအဲဝရိယနဲ့သမာဓိတရားနဲ့ရှင်းနှစ်ခုကဘာပါလဲအဲမလွန်နေနဲ့နော်နောက်တစ်ခုကဘာပါလဲတရားနဲ့ပညာဥသူတို့နှစ်ခုလည်းပြိုင်တော့နော်တတိကတော့ဘယ်ကမှဆိုလို့လို့အမြဲတမ်းတွေ့ထားရှင်းမလားဒီအိန္ဒြေညီများလို့ရှင်းငါဘုရားခင်ကိုရမေကြီးကဒီပုဂ္ဂိုလ်ဘယ်တော့မှမရဘူးလို့ငါမဟောပါဘူးကညင်ညွန့် ညီညွတ်အောင်မလုပ်ပေးရတဲ့ဆရာနဲ့ကမင်းတို့ကျုံပြီးတယ်ဘလောက်အရေးကြီးတယ်ဆိုတော့ပေါ်ကြပေါ်ပါရှင်းပြီနော်အဲ့ဒီကိုဟောပြီးဘုရားရှင်ကိုရမကြီးကဒီကုန်းနဲ့လာပြီးဒီကုန်းနဲ့ပဲကြောင်းတော့ပြန်ဒီကုန်းနဲ့ပဲကြောင်းတော့ပြန်ပြီးတော့သောနာကဒီကာတော့ဖြင့်ကြောက်ကြနနာလုပ်လိုက်မှာပဲဘုရားကစောင့်မှုမှာလည်းပြသွားပြီဘုရုဘုရုမလွန်စင်းနဲ့ရောဝရိယလည်းမလွန်စင်းနဲ့အဲသမာဓိလည်းမလွန်စင်းနဲ့ညီမြတ်နဲ့စောင့်မှန်ကောင်းတယ်လို့ပြောတယ်နော် သရာကိုလည်းမလွန်စင်းနဲ့ပညာကိုလည်းမလွန်စင်းနဲ့တတိကလည်းပြင်နေရာတိုင်းထားกว่าသေသေးချာချာဟောกว่าတဲ့အတွက်ငါဒီတစ်ခါဖြင့်ကြိုးစားပါတော့မယ်ဆိုပြီးကြိုးစားလိုက်တာကြိုးစားလိုက်တော့ခန္ဓာကိုယ်မှာလှည့်ပြီးကြည့်လိုက်တာပဲဒီခါတည်းဒကာဓမ္မတွေနှိစ္စတွေမြန်လာအိဋ္ဌာတွေမြန်လာပြီအိဋ္ဌာမောနှိစ္စဆုံးဆိုတဲ့သောတာပန်တီးတာမိချိုက်တာသဘောကျပြည့်လိုက်တော့ဒကာဓမ္မတွေမမြန်လားနောက်တစ်ခါဒီတည်းမှာအထုတ်တခါရေရဟနာဖြစ်ဆိုကြပါစို့ ဒါညီရင်ရတာပဲမှန်ပါဗျာရရပြီးကြတာကိုင်းနေကြပါဆိုပြီးကြဘုရားခင်ကိုရမကြီးရှိသွားတယ်ရှင်ဗျာကျေးဇူးတော်ရှင်ဘုံတော်နန္ဒနဲ့ပြည့်စုံတဲ့ကိုယ်တော်ကြီးဖြစ်တဲ့တတိတော်ဖြင့်အာသောကုံခံရဏဖြစ်ပါပြီသေချာချက်ဒါမရတဲ့ပုဂ္ဂိုလ်ရတယ်နီး ရှင်းမလားဘုသူ့ပြောဟောတဲ့ဆိုတာဖြင့်အလုံးမလုံးတဲ့ပုဂ္ဂိုလ်တော့မနေရရုံပဲအလုံးလုံးတဲ့ပုဂ္ဂိုလ်တော့မှာပင်ဒါကညီညမရမရှိဘူးလို့မှတ်ပါရှင်းတော့ဗလားဒါနဲ့သောနာမှာပါဠိပါလို့လားဒါညီညလို့လားစဉ်းစားတော့ညညငါကပါဠိပါလို့ပဲပါဏာဘောင်ဝင်ဖို့ပဲဘယ်တို့တော်လဲသူနောက်တောင်ထုတ်ပြီငါပစ္စည်းတွေရှိတာပဲရလိုက်တဲ့ပုဂ္ဂိုလ်မဟုတ်ပါဘူး ဟာဒီရှိနေတယ်ပဲလူတောင်းပိကံပိကံလည်းအဲ့ဒီကပဲနေပါတော့မယ်ရဟန်းဖြစ်မှလည်းလူထွက်ပိကံလားတတိယဖြစ်နေပဲလူတန်းပိကံပိနေပါတော့မယ်ဒီဘဝငါရတဲ့ပုဂ္ဂိုလ်မဟုတ်ဘူးဆိုတော့ကမ္မထာကလွန်နေမှန်ပါဘာကြဘာလွန်နေတယ်ဆိုတော့ဝိရိယလွန်နေတာဝိရိယလွန်နေတော့သမာဓိကဘယ်နဲ့နေလဲနှုတ်သွားတဲ့ခါကျတော့ခေါင်းကမလုတော့ဘူးပဲသွားမလုတော့ဘူးဆိုတော့ပြင်းတာအဲ့ဒီကလှည့်သွားတယ်ဆိုတာသဘောကျဒါဖြင့် ကောင်းတာဘုရားခင်ကိုရမေကြီးကသရပညာလည်းညီပါစေကောဝရိယနဲ့သမာဓိညီမျှပါစေကွာမင်းစောင်းဖို့မှလည်းငါပြောပြီးပေါ့ဒီတိုင်းသာမင်းကြိုးစားပါလို့ဆိုဘုရားနိဗ္ဗိပိပြန်တာပဲပြန်သွားပြီကလည်းဒီတိုင်းကြိုးစားတော့လေသောတာပန်ရာဂနာဂယနာဖြစ်သူရောက်လို့ဘုရားရှိပဲကျေးဇူးတော်ဆုံးဂုဏနာနကုရကြီးဆိုပြီးသွားပြီးပူဇော်ကြတော့တာပဲတရားနဲ့ပူဇော်တာပဲရိမ့်မိဗလားမရကြအကြောင်းရှိရလားရှိပါဘူးဒါဖြင့် ဒီနေရာမရူးလို့တယ်ဆိုတာကလျာဏမိတ်တာဆိုတဲ့ဆရာသမားသိတယ်မလို့ဘူးလားသူမပါရင်လည်းရပါဘူးတဲ့သူမပါရင်လည်းရပါသူမပါလို့ရှိကိုလုံးကြီးရောပါမှာပဲသမထပါရင်လည်းစောင်းသွားမယ်သဘောကျအဲ့ဒီကဲစောင်းသွားပြန်လို့ရှိရင်လည်းကိုကျွတ်နေတတ်သဘောကျအဲ့တော့ ကမ္မထာဆရာနဲ့ခင်ရမဖြစ်ဘူးဆိုတဲ့ဥစ္စာကိုဒကာရမတို့ကြည်ကျင်နဲ့နဲ့သဘောကျပါလား။သောနာမှာအခုဘုရားသခင်ကိုရမကြီးကိုယ်တိုင်မဲ့သူတခုလွန်နေလို့ဝရိယလွန်နေလို့ဆရာလာလို့ပါ။နမယလောက်ချက်ရှိသေးရဲ့။ရှိပါပါ။ဒါရင်ဒါဖြင့်ညီမကြီးကိုဘယ်ခါကာလမှာမဝေ့ပါနဲ့အလုသမားတွေနော်။ဝရိယနဲ့ညီမရမယ်။သူတို့တွဲပဲနှစ်ခု။သရဏနဲ့ပညာညီမညီမလို့ရှိရင် တတိယဘေခကာလမှာပူတယ်လို့မရှိသေးတော့ပါပါရှိဆိုတော့ဒါသတိန္ဒြေဝရိယန္ဒြေသတိန္ဒြေဟုတ်လားသမာဓိန္ဒြေပညာန္ဒြေဆိုတော့စုလိုက်တဲ့အခါအင်္ဒြေ၅ပါးတော့ဖြစ်စုလိုက်တဲ့အခါဘာဖြစ်လဲအဲ့ဒီအင်္ဒြေညီမြရမရမရှိဘူးလေရှင်းမလားအင်္ဒြေညီမြရအဲ့ဒါဒီအင်္ဒြေညီမြရခေါင်းကဩဃလေးပါအကုန်ကူးခပ်ပြီးတကလားဒကာရမတို့ နိဗ္ဗာန်ဆိုတဲ့ဥစ္စာဩဃမရှိတာအာသောမရှိတာနိဗ္ဗာန်ဆိုသောကြောင့်ဒီငါးခုနဲ့ခုခတ်လိုက်လို့ရှင်းဖေ။အာသောနိုင်မှလွန်မြောက်ပြီးအာသောတရားတွေချုပ်ရနိဗ္ဗာန်သေချာရောက်တယ်ငါဖေတာဝန်ခံတယ်လို့သေချာဟောတာသဘောကျအားငယ်ကြမယ်ရှိရဒီတိုင်းကြိုးစားရမယ်ဆိုတာကိုရှင်းတော့ပါကဲဒါဖြင့်ဒီတိုင်းကြိုးစားယနေ့တော်ကြောင်း